ခန်းကြီး25အငယ်1မှ9အိုထာဝရဘုရားကိုတော်ဒီအကျွန်ုပ်၏ဘုရားသခင်ဖြစ်တော်မူ၏ကိုတော်ကိုမြှောက်စားပါမည်နာမတော်ကိုချီးမွမ်းပါမည်အံပွေသောအမှုတို့ကို ပြုတော်မူပြီးရှေးအကြံတော်တို့သည်မရွေ့တစ္ဆာနှင့်မြဲမြံကြပါ၏မြို့ကိုအမိုက်ပုံခိုင်ခန့်သောမြို့ကို ဖြိုဖျက်ရာဖြစ်စေတော်မူပြီး တကျွန်းတနိုင်ငံသားတို့၏နေရာဘုံဗိမှန်သည်မြို့မဖြစ် နောက်တဖန်မတီမဆောက်ရမည်အကြောင်းစီရင်တော်မူပြီးထို့ကြောင့်အာကြီးသော လူမျိုးသည်ကိုရော့ကိုချီးမွမ်းကြပါလိမ့်မည်ကြောက်မဲ့ဖွယ်သောလူမျိုးတို့၏နေရာမြို့သည်ကိုရော့ကိုကြောက်ရွံ့ပါလိမ့်မည်ကိုရော့သည်ဆင်းရဲသော သူတို့ခိုလုံရာငတ်မတော်သူအမှုရောက်သည့်ကာလ၌ခိုလုံရာဖြစ်တော်မူ၏ထျံကို တိုက်သော မိုးတဲ့မုန်တိုင်းကဲ့သို့ ကြောက်မဲ့ဖွယ်သောသူတို့၏ဒေါသအမျက်ထွက်သောအခါမိုးတဲ့မုန်တိုင်းလွတ်ရာနေအောင်ကွဲကာရာဖြစ်တော်မူ၏တွေးချောက်သောအရ၌နေအရှိန်ကိုကဲ့သို့တကြွတနိုင်ငံသားတို့၏အတံပလံကိုငြိမ့်စေတော်မူလိမ့်မည်ထူထပ်သောမိုးတိမ်အားဖြင့်နေအရှိန်ပြုတ်ကဲ့သို့ကြောက်မဲ့ဖွယ်သောသူတို့၏တခြင်းတံပြောက်ရပါလိမ့်မည်အငယ်၆မှ၈ ။ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားသည်ခဲဘွယ်စားဘွယ်ပွဲ၊ဟောင်းသောစပျစ်ရည်ပွဲတည်းဟူသောဆူသောခဲဘွယ်စားပွဲ၊ကောင်းမွန်စွာစစ်သောစပျစ်ရည်ဟောင်းကိုလူခပ်သိမ်းတို့အဘို့ဤတောင်ပေါ်မှာစီရင်တော်မူလိမ့်မည်။လူခပ်သိမ်းတို့ကို ဖုံးသောမျက်နှာဖုံးကို၎င်း၊ခပ်သိမ်းသောလူမျိုးတို့ကို ဖုံးလွှမ်းသော တင်းတိမ်ကို၎င်း၊ဤတောင်ပေါ်မှာပယ်တော်မူလိမ့်မည်။ တေခြင်းကိုလည်းနစ်မွန်းဆုံးရှုံးစေတော်မူလိမ့်မည်အရှင်သာရဘုရားသည်လည်းခတ်သိမ်းသောမျက်နာတို့မှ မျက်ရည်ကိုတုတ်တော်မူလိမ့်မည်ကိုရောဤလူတို့သည်ခံရသောကဲ့ရဲ့ခြင်းကိုလည်းမြေကြီးတစ်ပြင်လုံး၌ပယ်ရှင်းတော်မူလိမ့်မည်ဟုသာရဘုရားအမိန့်တော်ရှိ၏အငယ်9မှ12ထိုကာလ၌ကြည့်ရှုလောဤအရှင်ကား ငါတို့မျှော်လင့်သောငါတို့ဤဖျားသခင်သည်ငါတို့ကိုကယ်တင်တော်မူလိမ့်မည်ဤအရှင်ကငါတို့မျှော်လင့်သောသာရဖျားသည်ကယ်တင်တော်မူခြင်းကျေးဇူးကြောင့်ငါတို့သည်ဝမ်းမြောက်ရွှင်လန်းကြကုန်အံ့ဟုဆိုကြလိမ့်မည်အကြောင်းမူကားသာရဖျား၏လက်တော်သည်ဤတောင်ပေါ်မှငြိမ့်လိမ့်မည်ကောက်ရိုးသည်နောက်ချေးရှင်ပွဲ၌နှိမ့်နှင်းခြင်းကိုခံရတဲ့ကဲ့သို့မောဘပြည်သည်မိမိ၌ နှိမ်နှင်းတော်မူခြင်းကို ခံရလိမ့်မည်။ရေကူးသောသူသည် ရေကူးခြင်းငှါလက်ကိုဆန့်သကဲ့သို့၊မောဘပြည်အလယ်၌လက်တော်ကိုဆန့်၍မောဘ၏မာနနှင့်လက်သတ္တိကိုချတော်မူလိမ့်မည်။သင်တို့၏မြို့ရိုးပြအိုးအထွဋ်ကိုဖြို၍မြေတိုင်အောင်နှိမ့်သဖြင့်မြေမှုန့်ထဲမှာချတော်မူလိမ့်မည်